အဲဘုန်းကြီးတို့ခုနကထိုးပြီးသားရင်နော်ဒီလာခံဆောက်တည်ပြီးတဲ့ခါကျတော့ဖျားရှိခိုးကြရအောင်အလုံးသီလယူမယ်နော်လိုက်ဆုံးအံဗန္ဒီဣတရဏီနာတဟအထင်္ဂသမဏဂတံ ဥဘောတထသီလံဓမ္မံယာစာမိအနုကံကတဝါသီလံဒေထမေဗန္တိယမောရာမိတံဝရေထနမောတတဗကဝတောရာတောသမ္မာသမ္ဗုဒ္ဓတ္တ ဗုဒ္ဓံတရဏံဂစ္ဆာမိဓမ္မံတရဏံဂစ္ဆာမိသံဃံတရဏံဂစ္ဆာမိဒုတိယမိဆိုမယ်နော်ဒုတိယမိဗုဒ္ဓံတရဏံဂစ္ဆာမိ တရဏဂမနံပရိပုံဏံပါဏာရိပါဒာဝိရမဏိတိခာပဒံသမာရိယာမိတရှိတ္တဝမန္တမြတတ်ချင်းမှာရှောင်ကြပါတယ်အဒိနာဒါနာဝိရမဏိတိခာပဒံသမာရိယာမိ အာဒေနဒါနာဝေရမိတိခာပရံသမာရိယာမိသူအားရဲ့ပစ္စည်းခိုးတာမတရားယူတာသူများပစ္စည်းပြပြီးကိုယ့်ပစ္စည်းပြခိုးတာမတရားယူတာပြုလုပ်ခြင်းမှာရှောင်ခြင်းပါလေအာပြမစရိယာဝေရမဏိတိခာပရံသမာရိယာမိအာပြမစရိယာဝေရမိတိခာပရံသမာရိယာမိအမြတ်သောခြင်းကိုကျင့်ခြင်းမှာရှောင်ခြင်းပါလေ မုဒဝါဒဝေရမဏိတိခာဗရံသမာရိယာမိမုဒဝါဒဝေရမဏိတိခာဗရံသမာရိယာမိဝစီတုဆက်၄ပါးပေါ့ဗျဒီဝစီတုဆက်၄ပါးမှာရှောင်းကြပါရသူရာမေရိယမေဇဗမာရဌာနာဝေရမဏိတိခာဗရံသမာရိယာမိသူရာမေရိယမေဇဗမာနာဌာနာဝေရမဏိတိခာဗရံသမာရိယာမိ ခွေစေဝါတို့ပေသေးရတို့ဒါတွေတော့စားရှုနေမယ်ဆိုကုသိုလ်ကောင်းမှုတွေမေ့လျော့တော့မေ့ပြောက်တော့မလို့လှုပ်ချင်တဲ့စိတ်မရှိတော့အဲကြောင့်တေတေယမွေစေဝါတွေရှောင်ရတယ်ဝိကာလဘောဇနာဝေရမဏိတိခာပဒံသမာရိယာမိဝိကာလဘောဇနာဝေရမဏိတိခာပဒံသမာရိယာမိနေဝန်လွယ်တဲ့ခြင်းအနေဆိုင်တော့အာယုန်တက်ပြီးပြောင်း မစားကောင်းတော့စားတော့လို့စားတော့ခြင်းမှာရှောင်ခြင်းမှာလေနေစာနေစာဣဒဣဒဝါရိဒဝါရိဒဝိတုကဝိတုကတဒနာတဒနာမာလာကန္ဒမာလာကန္ဒဝိလေပနာဝိလေပနာ ဒါရဏဒါရဏမန္တနာမန္တနာဝိဘုဒနာဌာနာဝေရမဏိတိတ်ခာပရံသမာရိယာမိဝိဘုဒနာဌာနာဝေရမဏိတိတ်ခာပရံသမာရိယာမိကာဝေသမင်းတွေသွားတာကြည်ရှုတာအလှပြင်တာမပြုလို့ပါဘူးလို့ဆိုလို့နော် ဥ္စာတေနမဟာတေနဝိရမဏိတိခာပရံသမာရိယာမိဥ္စာတေနမဟာတေနဝိရမဏိတိခာပရံသမာရိယာမိမြင့်မြတ်တဲ့နေရာကောင်းတဲ့နေရာတွေမှာတဏှာရာကကိလေသာတွေဖြစ်မှာဆိုတဲ့ရှောင်ကျင်တော့ဣဒံမေတိလံဣဒံမေတိလံနိဗ္ဗာနတနိဗ္ဗာနတပစ္စယောပစ္စယော ဟောတုဟောတုအပမတိနာတမရိတာအမဗန္ဒီပါရှင်ဖေဟာဖျားရှိခိုးမယ်နော်ဒီနေ့မပရိပတ်တိပူဇနာကာရဖျားရှိခိုးရစာမျက်နှာနံပါတ်1ိပတ်တိဘုဇနာကာရဘုရားရှိခိုးအဲပရိပတ်တိဘုဇနာကာရဘုရားရှိခိုးမှာအခုံးပြီးနမောတတသုံးခေါ်ရွဆိုပြီးတော့ ရိပါတိပုဂ္ဂနာကာရဘုရားရှိခိုးအဲရှိခိုးကြမယ်ပြီးတော့928ထဲကမနေ့ကပုဂ္ဂရ12ရောက်ရှေးမျက်နှာနဲ့အရှိရမှာရှိတဲ့ဒီပုဂ္ဂိုလ်12ရောက်ရှေးတောင်တောင်ရမှာရှိတဲ့ပုဂ္ဂိုလ်12ရောက်အဲ့ဒီပုဂ္ဂိုလ်ကိုမေတ္တာပို့ကြမယ်နမောတတ္တတူတူဆိုပြီးကြောကြမယ်နမောတတ္တဘဂဝါတော arahato dhamma dhammo tata namo namo tata bhagavato arahato dhamma dhammo tata hmm. namo tata bhagavato arahato dhamma dhammo tata ဘုဒ္ဓသောဘဂဝါ ဘောဓာယသမ္မာတိတိတုသောဘဂဝါကျွန်ုပ်တို့များ၏အတ္တကိုဝေယဖြစ်တော်မူသောထိုမြတ်စွာဘုရားသည်ဘုဒ္ဓသစ္စာလေးပါးအမှန်တရားကိုပိုင်းခြားခြင်း သိမြင်တော်မူသည်ဖြစ်၍ဘောရာယတတ္တဝါများကျွန်ုပ်တို့အားလည်းအလားတူသိမြင်ကြပါစေခြင်းကြောင့်ကဓမ္မသစ္စာလေးဓာတရားမှန်ကိုဒေတိတိကရုဏာရှိသောပညာဖြင့် ဟောကြားတော်မူခဲ့ပါ၏ဓမ္မကဝန္တံသတ္တောထင်ရှားထိုမြတ်စွာဘုရားကိုအာယုလုတိဝန္တာမိယုတိမြတ်တို့လုံးမူ၍ရှိခိုးပူဇော်ပါ၏ရှင်ဘုရားတောက်တဲ့မျက်နှာတော်မြတ်ဒန္တောသောဘဂဝါသမထာယ ဓမ္မံဒေတိတိသောဘဂဝါကျွန်ုပ်တို့များ၏အာတာကိုဝေရစေဖြစ်တော်မူသောထိုမြတ်စွာဘုရားသည်တန်တော်မြင်ကြားတွေ့ရာကြံသိရမှာကိလေသာညစ်ကြေကိစ္စဝေလိယင်ကြည်တော်မူပြီသည်ဖြစ်၍ဓမ္မထာယသတ္တဝါများကျွန်ုပ်တို့အားလည်း လာတူရွာကိလေသာညည်ကြီးကိစင်ဝိလိညည်ကြီးကြပါစေခြင်းကြောင့်ငါဓမ္မညည်ကြီးစေရန်တရားမှန်ကိုဒေဝီတိကရုဏာရှိသောပညာဖြင့်ဟောကြားတော်မူခဲ့ပါ၏တံဘဂဝန္တံတတ္တောထေရှားထိုမြတ်စွာဘုရားကို အာယုနုတ်တိဝန္ဒာမိယုတိမြတ်တို့လုံးမိုး၍ချစ်ခိုးပူဇော်ပါ၏ရှင်ဘုရားတန်တော်သောဘဂဝါသမထာယဓမ္မံဒေတိတိသောဘဂဝါကျွန်ုပ်တို့မြတ်၏ အထောကုဝေယစေဖြစ်တော်မူသောထိုမြတ်စွာဘုရားသည်တန်တော်ယာဂသတ္တအလုရှာကင်းလျက်ညီနဲ့ညီတော်မူပြီးသည်ဖြစ်၍သမထာယတတ္တဝများယနုတ္တကလည်းအလားတူစွာညီတဲ့ညီကြပါစေခြင်းကြောင့်ဓမ္မညီတဲ့စေယံ တရားမှန်ကိုဒေတိတိကရုဏာရှိသောပညာဖြင့်ဟောကြားတော်မူခဲ့ပါ၏တံဘဂဝန္တံသတ္တောထေချာထိုမြတ်စွာဘုရားကိုအာကျွန်ုပ်သည်ဝန္တာမိယုတိပြန်တို့လုံးမူ၍ရှိခိုးဘုရားရှင်ဘုရား နောက်တစ်မျက်နှာသွားမယ်တိနောသောဘဂဝါတရဏာယဓမ္မံဒေတိတိသောဘဂဝါကျွန်ုပ်တို့များ၏အာထောကုဂယအစီဖြစ်တော်မူသောထိုမြတ်စွာဘုရားသည် ဒိန်နောဩဃလေးပြာတန်တရားဤဘုမာကံရောက်နိဗ္ဗာန်ပေါအောင်ဘုမြောက်တော်မူပြီးသည်ဖြစ်၍တရဏယသတ္တဝါများကျွန်ုပ်တို့အားလည်းအလားတူသောဘုမြောက်ကြပါစေခြင်းတို့ပါဓမ္မကုမြောက်စေယံတရားမှန်ကိုဒေဒေဤ ကရုဏာရှိသောပညာဖြင့်ဟောကြားတော်မူခဲ့ပါ၏ဓမ္မကဝန္တသတ္တောထင်ရှားဟူမြတ်စွာဘုရားကိုအာကျွန်ုပ်သည်ဝန္ဒာမိယုတိမြတ်တို့လုံးငို၍ရခိုးပူဇော်ပါ၏ရှင်ဘုရား ပရိနိဗ္ဗုဒ္ဓသောဘဂဝါပရိနိဗ္ဗာနာယဓမ္မတိတိတိသောဘဂဝါကျွန်တော်တို့မြတ်ဤအရဟံသာရှိဖြစ်တော်မူသောသူမြတ်စွာဘုရားသည်ပရိနိဗ္ဗုဒ္ဓဂိတ္တခတေလုံးစုံငြိမ့်ဤသည်ဖြစ်၍ပရိနိဗ္ဗာနာယသတ္တဝါများကျွန်တော်တို့အားလည်း လာတူစွာကိလေသာခတ်သိငြိမ်းကြပါစေခြင်းအကျိုးငါဓမ္မကိလေသာငြိမ်းရန်တရားမှန်ကိုဒေတိတိကရုဏာရှိသောပညာဖြင့်ဟောကြားတော်မူခဲ့ပါ၏ဓမ္မကဝန္တံသတ္တောထေရှာတို့မြတ်စွာဘုရားကိုအာကျွန်ုပ်သည်ဝန္တာမိ ယုတိမြတ်တို့လုံးမှု၍ရှိခိုးပူဇော်ပါ၏ရှင်ဖျားသာမဏေ20ပေါ့ဗျာအဒီပါမယ်21အနည်းကပုဂ္ဂိုလ်12ယောက်ပါပဲအရှိယမှာရှိတဲ့ပုဂ္ဂိုလ်12ယောက်ပုံမယ်နော်အရှိယ၌ရှိသောအလုံးသောတတ္တဝါတွေဘေးရန်ခတ်သိမ်းကြပါစေ။ ဒေါသကတိငြိမ်ကြပါစေဆင်းရဲကတိငြိမ်ကြပါစေနှလုံးစိတ်ဝမ်းချမ်းကြပါစေရှေယနာရှိသောသာလုံးသောအသက်ရှိသူတွေဘေးရန်ခတိငြိမ်ကြပါစေဒေါသခတိငြိမ်ကြပါစေဆင်းရဲခတိငြိမ်ကြပါစေနှလုံးစိတ်ဝမ်းချမ်းကြပါစေ ရှေးရ၌ရှိသောအလုံးသောဒေဇာရှိသူ၏ဘေးအကတိငြိမ်ကြပါစေဒေါသကတိငြိမ်ကြပါစေဧကတိငြိမ်ကြပါစေအလုံးစေဝါဣချံကြပါစေအလုံးသောပုဂ္ဂိုလ်တွေဘေးအကတိငြိမ်ကြပါစေဒေါသကတိငြိမ်ကြပါစေ ဆင်းရဲကသိငြိမ်းကြပါစေနှလုံးစိတ်ဝါဤချမ်းကြပါစေအလုံးသောခန္ဓာကိုယ်အတဘောရှိသူတွေဘေးရန်ကသိငြိမ်းကြပါစေဒေါသကသိငြိမ်းကြပါစေဆင်းရဲကသိငြိမ်းကြပါစေနှလုံးစိတ်ဝါဤချမ်းကြပါစေအလုံးသောမျိုးသမီးတွေ ပေယံခတိညင်ကြပါစေဒေါသခတိညင်ကြပါစေဆင်းရဲခတိညင်ကြပါစေနှလုံးစိတ်ဝိုင်းချမ်းကြပါစေရှင်ရနရှိသောအလုံးသောမြို့သားတွေဘေးရန်ကတိညင်ကြပါစေဒေါသကတိညင်ကြပါပါစေ ဆင်းရဲကတိငြိမ်းကြပါစေနှလုံးစိတ်ဝိုင်းချမ်းကြပါစေရှိရ၌ရှိသော အလုံးသောရိယပုဂ္ဂိုလ်တွေဘေးရန်ကတိငြိမ်းကြပါစေသောတာကတိငြိမ်းကြပါစေရှိရကတိငြိမ်းကြပါစေနှလုံးစိတ်ဝိုင်းချမ်းကြပါစေအလုံးသောပုရုဇဉ်ပုဂ္ဂိုလ်တွေ ဒေယံကတိငြိမ်ကြပါစေဒေါသကတိငြိမ်ကြပါစေတေကတိငြိမ်ကြပါစေနှလုံးစေဝါငြိမ်ကြပါစေအလုံးသောနဗျမာရီနဗျမာရီဘေးရန်ခတိငြိမ်ကြပါစေဒေါသခတိငြိမ်ကြပါစေ ဆင်းရဲကတိငြိမ်းကြပါစေနှလုံးစေဝံအေးချမ်းကြပါစေအလုံးသောလူသားတွေဘေးရန်ကတိငြိမ်းကြပါစေဒေါသကတိငြိမ်းကြပါစေဆင်းရဲကတိငြိမ်းကြပါစေနှလုံးစေဝံအေးချမ်းကြပါစေအလုံးသောအပေဘုံသားတွေဘေးရန်ကတိငြိမ်းကြပါစေ ဟောတာကတိငြိမ်းကြပါစေဆင်းရဲကတိငြိမ်းကြပါစေနှလုံးစေဝါရေးချမ်းကြပါစေအရှိတောင်တောင်ရတောင်တို့ရရှိသောအလုံးသောတတ္တဝါတွေသေယကတိငြိမ်းကြပါစေဒေါသကတိငြိမ်းကြပါစေ ဆင်းရဲကတိငြိမ်းကြပါစေနှလုံးစိတ်ကိုအချမ်းကြပါစေရှေတောင်တောင်ရ၌ရှိသော အလုံးသောအသက်ရှိဤသူတွေဘေးရန်ကတိငြိမ်းကြပါစေသောတာကတိငြိမ်းကြပါစေဆင်းရဲကတိငြိမ်းကြပါစေနှလုံးစိတ်ကိုအချမ်းကြပါစေခုနပုဂ္ဂိုလ်ဆံမြောက်ပြန်ဖို့မြအလုံးသော ထေရှားရှိသူတွေဖေးရကတိငြိမ်းကြပါစေဒေါသကတိငြိမ်းကြပါစေဆင်းရဲကတိငြိမ်းကြပါစေနှလုံးစေဝါဤချမ်းကြပါစေရှိတောင်တော်ရ၌ရှိသောအလုံးသောပုဂ္ဂိုလ်တွေဖေးရကတိငြိမ်းကြပါစေဒေါသကတိငြိမ်းကြပါစေ ဆေယကတိငြိမ်ကြပါစေနှလုံးလုံးစိမ်ဝငြိမ်ချမ်းကြပါစေရှိတောင်းတော်ရ၌ရှိသောအလုံးသောသတ္တဝါရီအခန္ဓာကိုယ်အတဘောရှိသူတွေဘေးရန်ကတိငြိမ်ကြပါစေောတာကတိငြိမ်ကြပါစေ။စိယကတိငြိမ်ကြပါစေ။နှလုံးစေဝအင်းချကြပါစေ။ အလုံးရှစ်တောင်တော်ရ၌ရှိသော အလုံးသောမျိုးသမီးတွေဘေးရန်ခတ်သိငြိမ်ကြပါစေဒေါသခတ်သိငြိမ်ကြဆင်းရဲခတ်သိငြိမ်ကြပါစေနှလုံးစေဝါဤချမ်းကြပါစေရှစ်တောင်တော်ရ၌ရှိသော အလုံးသောမျိုးသားတွေဘေးရန်ခတ်သိငြိမ်ကြပါစေဒေါသခတ်သိငြိမ်ကြပါ ဆင်းရဲကတိငြိမ်းကြပါစေနှလုံးစေဝါဤချမ်းကြပါစေရှိတောင်တော်ရနာရှိသောအလုံးသောရိယာပုဂ္ဂိုလ်တွေမေယံကတိငြိမ်းကြပါစေသောတာကတိငြိမ်းဆင်းရဲကတိငြိမ်းကြပါစေနှလုံးစေဝါဤချမ်းကြပါစေရှိတောင်တော်ရနာရှိသောအလုံးသောပုရုဇဉ်ပုဂ္ဂိုလ်တွေ ဘေးရန်ကတိငြိမ်ကြပါစေသောတာကတိငြိမ်ကြပါစေရှင်ရကတိငြိမ်ကြပါစေနှလုံးစေဝါဤချမ်းကြပါစေရှိတော်သောယနာရှိသောအလုံးသောနတ်မြမာတွင်ဘေးရန်ကတိငြိမ်ကြပါစေသောတာကတိငြိမ်ကြပါစေသင် ကတိငြိမ်ကြပါစေနှလုံးစေဝါအေးချမ်းကြပါစေအရှိတောင်တောင်ရနေရှိသောရနေရှိသောအလုံးသောလူသားတွေလူသားတွေဘေးရန်ကတိငြိမ်ကြပါစေဒေါသကတိငြိမ်ကြပါစေဆင်းရဲကတိငြိမ်ကြပါစေနှလုံးစေဝါအေးချမ်းကြပါစေရှိတောင်တောင်ရနေရှိသော အလုံးသောအပေပုံသားတွေဖေးရန်ခတ်သိမ်းငြိမ်ကြပါစေဒေါသခတ်သိမ်းငြိမ်ကြပါစေဆင်းရဲခတ်သိမ်းငြိမ်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေသာဓုသာဓုသာဓုကဲဘုရားတရားမထိုင်ခင်ပဋိကံပေါ့နော် အဲ့တော့တောမနဲ့ပရိကံခန္ဓာကိုယ်အသက်အနှင်းတဲ့ပရိကံလေးနဲ့လောက်ကြမယ်ဒါတော့တစ်ခေါက်လောက်ဆိုရင်ရပါအရှင်ဖေယရှင်ဖေယတပိတော်တိတပိတော်ဝါဒံတရားဆက်ဆက်မဆာ၍ဝါဒံတရားဆက်ဆက်မဆာ၍ယနေ့ချိန်ထိဖေယတရားသံဃာရှင်သာသုံးမိဘဆရာသမားပညာရှိအရိယာသူတော်ကောင်းများကို ကာယကံဝစီကံမနောကံတို့ဖြင့်ပြမကျူလွန်မိကလျင်ခွလုပါယံတောင်းမှာအပါဒီရှင်မြာလေးလေးနဲ့ထားဆိုကြတော့တောင်းမှာနော်ဒီတော့ခန္ဓာကိုယ်နဲ့အသက်ကိုကမ္မဒါဆရာနဲ့တကွမြတ်စွာဘုရားအနေအားဒါတော့ဘုရားရဲ့တရားရဲ့တန်ခါးရဲ့အောက်မှာအထုတ်လို့ကောင်းအောင်လုပ်တဲ့သဘောပါ ဆိုမယ်အရှင်ဘုရားတပည့်တော်သည်တရားထုတ်နေသည့်အချိန်ကာလအတွင်း၌တပည့်တော်၏အသက်နှင့်ခန္ဓာကိုယ်ကိုမြတ်စွာဘုရား၎င်းကပ္ပဒါဆရာ၎င်းအနိဗ္ဗာန်၏အရှင်ဘုရားခိုင်ကြတော့ဗျာ ပြီးတော့ဘုရားကောင်းတော်ပွားကြမယ်ဘုရားကောင်းတော်ပွားပြီးနောက်ပိုင်းမှာဘုန်းကြီးတို့တခြားကမ္မဋ္ဌာန်းတစ်ခုလည်းပွားတော့ပထမဆုံးဘုရားကောင်းတော်ပွားမယ်နော်ဘုရားကောင်းတော်ပွားတော့မနေ့ကအရဟံကောင်းတော်၄ခုပြီးသွားရင်ဒီနေ့အရဟံကောင်းတော်တစ်ခုပွားမယ်ရဟံလူနာမြမတတ္တဝါပေါင်းတို့၏ပူဇော်ထူခံရတော်မူတိုင်သောမြတ်စွာဘုရား တက်တောင်တက်တာထိုင်မယ်နော်ဟိုနဲ့တင့်တော်တဲ့ဒီရပုံနဲ့ရှုမှတ်နိုင်တယ်အဲတော့ဘုရားရုပ်ပါတဆူတက်တော်တရားဘုရားလိုအာယုံပြု အာယုံပြုပြီးတော့မှအရဟံလူနဗျမတတ္တဝအပေါင်းတို့၏ပူဇော်ထုကိုဂိုင်းတော်မူတိုက်သောမြတ်စွာဘုရားတတော်မြတ်ရာဟုပါ ဘာဖြစ်လို့လူတွေနတ်တွေမြမာတွေမြတ်စွာဘုရားရှိခိုးကြလဲပူဇော်ကြလဲအရင်ရကပွားခဲ့တဲ့ဂုဏ်တော်တွေပေါ့ဗျာလောဘဒေါသမောဟဆိုင်တဲ့စိတ်ကြီးကြီးတွေမှာကင်းဝေးစင်ကြယ်တဲ့အတွက်ဘုန်းကြီးတို့ဘုရားယုတ်တည်တဲ့ရှိခိုးတဲ့မြတ်လို့တဲ့ကိလေသာယံသူတို့ကိုဓာတမညာဖြင့်ပယ်တတ်တော်မူထားတဲ့အတွက်ဘဝတရားဆက်ကံတို့ဓာတမညာဖြင့်ဖြည့်ဆည်းတော်မူထားတဲ့အတွက်စိတ်ကိုရရကလေးတောင်မှမကောင်းမှုကို ပြုတော်မမူတတ်တဲ့အတွက်ဗုဒ္ဓဘုန်းကြီးအယုသိပေးကြတယ်ပလေးမြတ်ပြုကြတယ်ပူဇော်ကြတယ်အရင်ရက်ကပွားခဲ့တဲ့အရဟံဂုဏ်တော်အကြောင်းဂုဏ်တော်ဒီနေ့ပွားတဲ့ဂုဏ်တော် အကျိုးဂုဏ်တော်ခေါ်ပါတယ်အရဟံလူနာမြမတတ္တဝအပေါင်းတို့ဤပူဇော်တို့ခံယူတော်မူတိုင်းသောမြတ်စွာဘုရား ရဟန်းလူနတ်မြမတတ္တဝအပေါင်းတို့၏ပူဇော်တို့ကိုခံယူတော်မူထိုက်သောမြတ်စွာဘုရား နော်ဒါသမ္မာသမ္ဗုဒ္ဓဂုံပုံလေးတစ်ခုပါမယ်နော်သမ္မာသမ္ဗုဒ္ဓမပေါင်းပြန်တရားဝိညာဉ်ဖြင့်ကိုရောတိုင်းသာလုံးစုံသောတရားတို့သိတော်မူပြီးသောမြတ်စွာဘုရားသမ္မာသမ္ဗုဒ္ဓမပေါင်းပြန်တရားဝိညာဉ်ဖြင့်ကိုရောတိုင်းသာလုံးစုံသောတရားတို့သိတော်မူပြီးသောမြတ်စွာဘုရားသမ္မာသမ္ဗုဒ္ဓဝသမ္မာတပုတ်တန်တပုတ်ဗုဒ္ဓတပုတ်သမ္မာမပေါင်းပြန်တရားဝိညာဉ်ဖြင့် ဒါမှမပေါ့မြင်တပိဋ္ဌဉာဏ်တော်ဖြင့်တန်ကိုယ်တော်တိုင်သာဘုဒ္ဓလုံးစုံသောတရားတို့သစ္စာလေးပါးတရားတို့သိတော်မူပြီးသောမြတ်စွာဘုရားသမတံဘုဒ္ဓမပေါ့မပြန်တရားဝိညာဉ်ဖြင့်ကိုယ်တော်တိုင်သာလုံးစုံတရားတို့သိတော်မူတတ်သောမြတ်စွာဘုရား သမန္တဗုဒ္ဓမပေါ့မပြတ်တရားဝိညာဉ်ဖြင့်ခရောတိုင်းသာလုံးစုံသောတရားတို့ကိုသိတော်မူပြီးသောမြတ်စွာဘုရားဖြည်းဖြည်းမှန်မှန်လေးနဲ့ဂုဏ်တော်ကိုစိတ်ထဲနှလုံးသားထဲမှာထားဉာဏ်နဲ့ဆင်ញင်တတိနဲ့အောင်မေ့မှတ်ရအောင်ဘုရားဂုဏ်တော်ပွားတယ်လို့ခေါ်တယ် သမ္မာသမ္ဗုဒ္ဓမပေါ့မပြန့်တရားဝိညာဉ်ဖြင့်ကိုလိုတိုင်းသာလုံးစုံသောတရားတို့သိတော်မူပြီးသောမြတ်စွာဘုရား ဒီအဓိပ္ပာယ်တွေကိုနောက်တစ်မျိုးပြောပြမယ်နော်သမန်တမုဒ္ဒောလုံးစုံတရားသစ္စာလေးပါးတရားကိုသိတဲ့ဉာဏ်သစ္စာလေးပါးတရားကိုကိုယ်တိုင်ထိုးထွင်းသိတဲ့ဉာဏ်ဆိုတာပရိဝေဒဉာဏ်တော့ခေါ်ပါတယ်။ဒါကြောင့်သမန်တမုဒ္ဒောပရိဝေဒဉာဏ်တော်နှင့်ပြည့်စုံတော်မူသောမြတ်စွာဘုရားသမန်တမုဒ္ဒောပရိဝေဒဉာဏ်တော်နှင့်ပြည့်စုံတော်မူသောမြတ်စွာဘုရား သမသံဗုဒ္ဓပရိဝေရဉာဏ်တော်နှင့်ပြည့်စုံတော်မူသောမြတ်စွာဘုရားပြီးတော့ကာရာကိုဘောကမ္မထံတစ်ခုပွားမယ်နော်မျက်စိပေါက်တို့မှာထွက်ကြလာသောမျက်ရည်မျက်ချီတို့သည်မျက်ရည်မျက်ဝတ်တို့သည်အစင်းသာဖြင့်၎င်း ပုံတရားဖြင့်၎င်းဖြစ်တဲ့ကြောင်းရင်ဖြစ်ရာရာဖြင့်၎င်းဘာမှနှစ်သက်ဆရာများနိုးဝရာမရှိပါတကားမျက်စိပေါက်တို့မှာထွက်ကြလာသောမျက်ဤမျက်ဥတို့သည်စေနာဖြင့်၎င်းပုံတရားဖြင့်၎င်းဖြစ်တဲ့ကြောင်းရင်ဖြစ်ရာရာဖြင့်၎င်းဘာမှနှစ်သက်ဆရာများနိုးဝရာမရှိပါတကား နာမောတို့မှထွက်ကြလာသောနဖာကြီးတို့သည်နှခေါင်းပေါက်နှခေါင်းပေါက်တို့မှထွက်ကြလာသောနာယီနှချီတို့သည် ဇပုံမှာထွက်ကြလာသောချွဲတလိထထွေးအဘိုးရေရှာမရှိသောညစ်ကြေးသောမရှိသောညစ်ကြေးတို့သည် ခန္ဓာကိုယ်ဘောတို့မှထွက်ကြလာသောခြင်းကြီးခြင်းငယ်တို့သည်စိဏဖြင့်၎င်းဘုံဒရာဖြင့်၎င်းဖြစ်တဲ့အကြောင်းရင်းဖြစ်ရာရာဖြင့်၎င်းဘာမှနှစ်သက်ဆရာမြတ်တို့ဘဝမရှိပါတကားပေါ့မှမြတ်ထွက်ကြလာတဲ့ညစ်ကြေးတွေစွန့်ထုတ်တုတ်တင်တော့ဆင်ញင်တော့ပိုပြည့်မြင်လို့ ပြီးတော့မှကိုအာသနကမ္မနာကိုဆက်လက်ပြီးအထောက်မယ်နော်။နိုင်ဘလောက်ပဲကြံပါစို့။ ဒီနေ့ဓကမထအကြောင်းနည်းနည်းပြောမယ်နော်လုပ်ပေးရတော့အနာပါနအထုတ်ရာထုတ်သုံးဖို့ဓကမထအထုတ်ရာထုတ်ဒီနှစ်ခုရေးချက်ခွင့်ရှိပါတယ်ကာနုပဒနာရှုမှန်ဒီနှစ်ခုတွေကတစ်ခုခုရွေးပေါ့ဓကမထအထုတ်တဲ့အခါကျရင်ဒါသဘောတဘာဝတွေသိတာနော်ဒါဆိုတာဘာလဲဆိုတော့ အတနောတဘာဝဓာရီဓာတုမိမိရဲ့သဘောလက္ခဏာကိုဆောင်ပြတတ်လို့ဓာတ်လို့ခေါ်ပါတယ်ဒီဓာတ်တွေက၄မျိုးရှိပါတယ်ဘယ်မှာဗာတိထိုင် ကောင်းမလဲဆိုရင်တရားရှုမှတ်တယ်ဆိုတာကဥပါရณะခန္ဓာ၅ပါးကိုရှုမှတ်တာဥပါရณะခန္ဓာ၅ပါးနဲ့မှာယူဘက်ခန္ဓာပါတယ်ယူဘက်ခန္ဓာဆိုတော့ရုပ်တရားကိုရှုတာ ယုတ်တရားဘယ်လောက်ရှိလဲဆို28ပါးရှိတယ်မဟာဘုတ်၄ပါးဓာတ်ကြီး၄ပါးအတူပဲပေါ့ဗျာပြီးတော့ဥပါဒယုတ်24ပါးဝိပဿနာရှုရင် တချို့ကဝိပဿနာတက်တက်ရှုတာရှိတယ်ပေါ့ဇံတရားတွေအာမထုတ်တော့ဝိပဿနာတက်တက်ရှုတဲ့ပုံကောင်များဆိုရင်တော့ရုပ်ကိုရှုမယ်ဆိုရင်ဓာတ်ကိုရှုရပါတယ် ဘာဖြစ်လို့ဓာတ်ကထင်ရှားတယ်မြင်လွယ်တယ်ဓာတ်ကိုရှုမှပရမတ်ကိုမြင်တယ်အရှိတရားကိုမြင်တယ်ဓာတ်ကိုမြင်မှပရမတ်ကိုမြင်တယ်ပရမတ်ကိုမြင်မှပညာပြောင်းတယ်ပညာဆိုငါတို့ဘာယောက်ျားမိမငါပိုက်ငါခန္ဓာကိုငါခြေတော့ဒါမျိုးပြောင်းတယ်အဲ့ဒီပရမတ္တတရားအရှိတရားတွေကိုမှ အနေစာဒုက္ခအနတ္တမြောင်ရှုမှ ဝိပဿနာလို့ဆိုပါတယ်အဲ့ဒါလေးမှတ်ထားနော်ဝိပဿနာဆိုတော့ဘာလဲဆိုတော့ဥပါရဏခန္ဓာဆိုတဲ့ခန္ဓာ၅ပါးယုံနာတရားတွေကိုဒီနေရာပြောရုပ်တဘာဝနာမ်တဘာဝတရားတွေကိုအနေစာဒုက္ခအနတ္တမြောင်ရှုတာကိုဝိပဿနာလို့ပြောပါတယ်ဝိပဿနာလို့ခေါ်တယ်အဲကြောင့်မို့ဝိပဿနာရှုတဲ့ပုဂ္ဂိုလ်ကရုပ်ဆိုရုပ်တဘာဝမြောင်ရှုနာမ်ဆိုနာမ်တဘာဝမြောင်ရှု ဝိပဿနာရှုတဲ့ပုဂ္ဂိုလ်ကအချက်၃ချက်မှတ်ထားမယ်နံပါတ်၁ကသဘာဝလက္ခဏာကိုမြင်အောင်ရှုရတယ်သဘာဝလက္ခဏာဆိုတာရုပ်ဆိုရုပ်သဘာဝမြင်အောင်ရှုနာမ်ဆိုနာမ်သဘာဝမြင်အောင်ရှုနော်သဘာဝလက္ခဏာပဲမြင်အောင်ရှုသဘာဝလက္ခဏာနှစ်မျိုးရှိတယ်ရုပ်သဘာဝနာမ်သဘာဝကြောင်းကျိုးသဘာဝစရှုမှတ်ခါစားဆိုရုပ်ဆိုရုပ်သဘာဝမြင်အောင်ရှုနာမ်ဆိုနာမ်သဘာဝမြင်အောင်ရှု ရုပ်တဘာဝဆိုခုနပရဝိတဆိုပရဝိတရဲ့တဘာဝဝါယောတဆိုဝါယောတရဲ့တဘာဝဒီလိုတဘာဝတွေမြောင်ရှုနည်းနည်းလေးတမာရီရလာပြီတပတ်နှစ်ပတ်လောက်ကြာလာပြီဆိုရင်တော့ကြောင်းကျိုးတဘာဝတွေမြောင်ရှုပါကြောင်းကျိုးတဘာဝဆိုတာကတော့အကြောင်းကြောင့်အကျိုးဖြစ်တဲ့တဘာဝတွေပေါ့ခုဘုန်းကြီးတရားဟောတယ်ဟောကျင်တဲ့စိတ်ကြောင့်မဟောတာဟောကျင်တဲ့စိတ်ကအကြောင်း အတန်ကြီးအကျိုးပေါ့အတန်ကြီးနားထောင်ပြီးတခါပြန်သိလိုက်ပြန်ဟောငါတရားဓမ္မတွေယောဂီတွေကိုဗာတရားတွေဟောနေပါလေဗာတရားတွေဟောနေပါလေအတန်ကြီးပြန်နားထောင်လိုက်အဲကြတော့အတန်ကအကြောင်းနောက်ကသိတဲ့စိတ်ကအကျိုးအဲ့လိုကြောင်းကျိုးကြောင်းကျိုးဆက်ဆက်ဖြစ်နေတဲ့သဘောတဘာဝတွေမြင်အောင်ရှုပါဈဉ္ညာလျှောက်တော့မယ်ဆိုလှမ်းမြင်တဲ့စိတ်ကြောင့်မှုစိတ္တဝါယောတ္တတွေဖြစ်တယ် အဲ့လိုကြောင်းကျိုးသွားရင်သွားခြင်းနဲ့ဆေးကြောင်းသွားတယ်ထိုင်ရင်ထိုင်ခြင်းနဲ့ဆေးကြောင်းထိုင်တယ်အိပ်ရင်အိပ်ခြင်းနဲ့ဆေးကြောင်းအိပ်စားရင်စားခြင်းနဲ့ဆေးကြောင်းစားတယ်စားရှိတယ်ပေါ့အဲ့လိုကြောင်းကျိုးတဘာဝတွေမြအောင်ရှုရမယ်အဝိပဿနာရှုရင်နံပါတ်1တဘာဝလက္ခဏာမြအောင်ရှုယုံနံတဘာဝကြောင်းကျိုးတဘာဝနံပါတ်2တာမင်ညာလက္ခဏာအဖြစ် ရှုရမယ်မြင်အောင်ရှုတာမညာလက္ခဏာမြင်အောင်ရှုဆိုခုနကအကြောင်းကျိုးဆက်ဆက်ဖြစ်တဲ့ယုံနံတဘာဝတွေရဲ့အနေစာဒုက္ခအနတ္တသုံးမျိုးလုံးမြင်အောင်ရှုရတာမညာလက္ခဏာဆိုခုနကအကြောင်းကျိုးဆက်ဆက်ဖြစ်နေတဲ့ယုံနံတဘာဝတွေရဲ့အနေစာဒုက္ခအနတ္တဒီသုံးမျိုးလုံးမြင်အောင်ရှုရမယ်အဲ့ဒီမှာဘုန်းကြီးတို့ခဏတိုက်တွန်းတာရှိတယ်။ညာသောဖြင့် ယောဂီတိုင်းရုပ်ခဲ့တဲ့ဟာအိဋ္ဆာတော့မြင်လွယ်ပါတယ်ဒုက္ခတို့အနတ္တတို့မြင်အောင်ရှုဖို့နည်းနည်းခက်တော့ဒုက္ခဝေနာရှုရင်တော့မြင်ပါတယ်အခုဘုန်းကြီးတာမယ်နားထောင်ကြည့်လိုက်ဘုန်းကြီးတာဆိုပေါ်ပြီးပြောပေါ်ပြီးပြောဖြစ်ပြီးပြက်ဒါတော့အိဋ္ဆာမြင်တာအဲ့ဒီတန်ရှုတဲ့အခါမှာဒုက္ခလို့မြင်သလားအနတ္တလို့မြင်သလားကိုယ်ညာနဲ့ကိုယ်ပြန်ကြည့်ရမယ် နေဆလို့မမြင်သေးဘူးအနတ္တလို့မမြင်သေးဘူးဆိုသိတရှုဖို့လိုပါတယ်ဒုက္ခအနတ္တပေါ့အများသောအပြင်တော့ဒီဒုက္ခဝေနာရှုရင်တော့ဒုက္ခကိုလည်းပြောမြင်လွယ်တယ်အနတ္တလည်းမြင်လွယ်တယ်ဒုက္ခဝေနာမရှုဘဲနဲ့တချို့ကျတော့နေတော့ဒုက္ခဒုက္ခသဘောမျိုးနတ္တသဘောမျိုးမြင်ရခက်တယ်ဒါကြောင့်ဝိပဿနာရှုတဲ့ပုဂ္ဂိုလ်ဒါလေးသိချမှတ်ထားမယ်ပထမသဘာဝလက္ခဏာမြင်အောင်ရှု ဒုတိယတာမညာလက္ခဏာမြောင်ရှုကြောင်းကျိုးဆက်ဆက်ဖြစ်နေတဲ့ယုံနံဘာဝတဲ့အိသဒုက္ခအနတ္တမြောင်ရှုချုပ်နီးတွေကြတော့ဘုန်းကြီးတို့အိသကြီးတဲ့မရှုခံဘူးအိသတလည်းဒုက္ခတလည်းအနတ္တတလည်းချိုးတော့အိသပဲရှုခိုင်းတော့ဗောဗျာအိသရှုရင်းနဲ့ပဲမေဂိယသုတ်တန်တို့ဘာလို့ကြတော့အိသမြင်ဒုက္ခလည်းမြင်မယ်အနတ္တလည်းမြင်မယ်ဒီလိုကဖေရဟောတာတွေတုတ်ကရှိတော့ အဲ့ဒါကြပုဂ္ဂလိစာတရားနဲ့ဆိုင်တယ်ကိုယ်အသိဉာဏ်နဲ့ဆိုင်တယ်ဘုန်းကြီးတော့ဗာတိုက်တွန်းလဲဆိုတော့ဆရာသမားဟောတာလောက်တင်ကျေနပ်မနေနဲ့ဆရာသမားပြောတဲ့စကားလောက်တင်ကျေနပ်မနေနဲ့ကိုကိုယ်တိုင်အနေဆာဒုက္ခအနတ္တသုံးမျိုးလို့မြင်သလားအနေဆာမြင်ုံနဲ့ဒုက္ခလို့မြင်လိုက်သလားအနတ္တလို့မြင်လိုက်သလားမြင်တော့ကောင်းတာပေါ့ဗျာမမြင်ပဲနဲ့အနေဆာလောက်တင်ရှုနေလို့တော့ ဒါဒုက္ခသဘောမမြင်အောင်အနတ္တသဘောမမြင်အောင်ကြောင်းကျိုးဆက်ဆက်ဖြစ်နေယုံနံဘာဝတွေအနေဆဒုက္ခအနတ္တသုံးမျိုးလုံးမြင်မှသမ္မတနာဉာဏ်ဆိုတာဖြစ်တယ်။အဲကြောင့်ဝိနုကမ္မဋ္ဌာန်းဆရာများက တရားစစ်တဲ့ပိုင်းမှာဒါတွေပြန်ပြန်ဆေးရ။သူကဒီယုံနံသဘောလေးတွေကြောင်းကျိုးဆက်ဆက်ဖြစ်နေယုံနံဘာဝတွေရဲ့ပေါ်ပြီးပြောက်ဖြစ်ပြီးပြန်မြင်တာလေးတွေရှောက်လာရင်ဒုက္ခကိုမြင်သလားအနတ္တကိုမြင်သလားမမြင်ရင် ဒုက္ခဝိနာရှုခိုင်းတာတို့ဉာဏ်နဲ့အကြောင်းအရာလေးတွေရှုခိုင်းတာတို့ဒီလိုလောက်ခိုင်းရတယ်နံပါတ်3ကျတော့သင်္ကတလက္ခဏာပြင်မြင်အောင်ရှုရမယ်ဝိပဿနာရှုတဲ့ပုဂ္ဂိုလ်များသင်္ကတလက္ခဏာဆိုတာကယုံ nant တဘာဝတွေရဲ့ဖြစ်တည်ပြတ်ပေါ့ဗျာဥပတိပင် ဖြစ်တည်ပြတ်စလည်းဆုံး၃မျိုးလုံးမြင်အောင်ရှုခိုင်းတယ်เนาะတစ်စင်ချင်းတစ်စင်ချင်းမြင်လာတယ် ရုပ်တဘာဝနာမ်တဘာဝမြင်အောင်ရှုဒုတိယအကြောင်းရုပ်တဘာဝမြင်အောင်ရှုတတိယကဟိုလက္ခဏာအနေနဲ့တော့သုံးချက်ပဲရှိတာပေါ့နော်တဘာဝလက္ခဏာမြင်အောင်ရှုတာကရုပ်တဘာဝနာမ်တဘာဝမြင်အောင်ရှုမယ်အကြောင်းရုပ်တဘာဝမြင်အောင်ရှုမယ်ဒါတဘာဝလက္ခဏာရှုဒုတိယသင်္ကတတာမညာလက္ခဏာမြင်အောင်ရှုစားကြောင်းကျိုးဆက်ဆက်ဖြစ်တဲ့ယုံနာတဘာဝရဲ့အနေစာဒုက္ခအနတ္တသုံးမျိုးမြင်အောင်ရှုရတယ် တတိယသင်္ကတလက္ခဏာပြင်မြောင်ရှုရမယ်ဆိုတော့ရောရုပ်ဆက်ဆက်ပြယုံနာတဘာဝတွေရဲ့စလည်းဆုံးကုန်မြောင်ရှုရဥပဝေကြတာတော့ဘုန်းကြီးတို့ပရွက်စိတ်ကြောင့်မို့ပရွက်စိတ်အကောင်သေးသေးလေးတွေတွားနေတာခလန်းလန်းကြည့်တော့ဒီဒီရဲ့အကြောင်းကြီးတွေ့ရတော့တခုတည်းပဲတင်အနိဒကတ်ကြည့်လိုက်တကဝစိတ်တွေအများကြီးတန်းစီသွားတာဒါမျိုးတွေတွေ့လိုက်အဲ့ဒီတိုင်းပဲ ဝင်လေထွက်လေပဲကြည်ကြည်ဝါယောဓာတ်တုံးကနဲ့သဘောပဲကြည်ကြည်ခြေတလမ်းပဲကြည်ကြည်တကွေးတဆမဲ့ကြည်ကြည်အစာပိုင်းတော့တကွေးတဆမဲ့တဖောင်းတပိန်နဲ့ပဲတရှုတရှိုက်သေးပဲမြင်တယ်။တမာရီအားကောင်းလာရင်အဲ့ဒီဒီတကွေးတဆနဲ့မှရုပ်တွေအများကြီးဖြစ်နေတွေ့တယ်။ခြေတလန်းတွေးမှာရုပ်တွေအများကြီးဖြစ်နေတွေ့တယ်။ဟိုမှာခြေတလန်းတွေးတော့တချို့ယောဂီတွေရှောက်လာမယ်တွန်းကန်တဲ့သဘောတွေတော့ပူတဲ့သဘောအေးတဲ့သဘောလေးတဲ့သဘောအများကြီးတွေ့တာ။ တဖောင်းတပိန်ထဲမှာလည်းအဲ့လိုရုပ်တဘာဝတွေအများကြီးဖြစ်ပြနေတာတွေ့တယ်အဲ့ဒီအရှင်လောက်ကတော့ဥဒဗျာညာအရှင်လောက်မတွေ့တတ်တယ်အဲကြောင့်မို့ဝိပဿနာဉာဏ်นี่ဘုန်းကြီးတို့ဖြစ်စေခြင်းနဲ့ဖြစ်အောင်လည်းမှတ်စေခြင်းနဲ့ဓမ္မအဲ့ဒီသဘောတရားတွေတွေ့တယ်ဘုလို့ဆိုရင်တော့ဆရာသမားပြောတာတော့ပဲကြားဖို့တာပဲရှိတော့ကိုကိုယ်လည်းမမြင်တော့တော်တော်ရှင်အောင်ခက်တော့ဘူးရောဓာတ်သဘောတဘာဝမှတ်တယ်ဆိုအဲ့ဒီလိုလေးတွေမှတ်စေခြင်းလို့ ဟုတ်လားတဘာဝမှတ်တယ်လို့မှတ်တာအဲဓာတ်ကြောင့်ပြန်ပြောမယ်နော်ဓာတ်ဆိုတာခုနပြောသလိုသူ့သဘောသူဆောင်ပြတတ်တဲ့သဘောဓာတ်လို့ခေါ်ပါတယ်ပထဝီဓာတ်က6မျိုးဒါတွေကတော့မကြမကြနားထောင်ထားမယ်မှတ်ထားရမယ်ဓာတ်ကမ္မတာမှတ်တဲ့ပုဂ္ဂိုလ်များပထဝီဓာတ်ဆိုမာရာပြောတာကျမ်းတာချော့တာလေးတာပေါ်တာဒီသဘော6မျိုးပေါ့ ဒါတွေသိအောင်မှအထူးဆိုမြေကြီးကိုဆိုလိုတာမို့မြေကြီးရဲ့သဘာဝဘယ်မြေကြီးပဲကြည်ကြည်ဘယ်ရာပဲကြည်ကြည်ဒီသဘာဝ6မျိုးရှိတယ်ပထဝီဓာတ်အနေနဲ့ပထဝီဓာတ်ပြီးတော့အာဘောဓာတ်ယူစီးတဲ့သဘော ဖွဲ့စည်းတဲ့သဘောအာဘောဓာတ်ဆိုရေကိုပြောတာမို့ရေရဲ့သဘာဝရေရဲ့သဘာဝယူစီးနေမယ်ဖွဲ့စည်းထားမယ်ဒီဇောဓာတ်ပူတဲ့သဘောအေးတဲ့သဘောဒါလည်းတွေ့နိုင်ပါတယ် ဝါယောဒထောက်ကန်ထားတဲ့ဘောတွန်းကန်ထားတဲ့ဘောပေါ့ခုဘုန်းကြီးတို့ဒီလိုမတ်မတ်ကြီးဖြစ်နေတော့ဒါလေနဲ့ထောက်ကန်ထားတာလေဖြတ်သွားရင်ဒါကံတော်ကြီးကမတ်မတ်ထားလို့မရဘူးခြေတော်တွေတွန်းကန်သွားတယ်ဆိုတဲ့သဘောလေလေမဖြတ်လို့တွန်းကန်တဲ့သဘောမြင်ရတာလေဖြတ်သွားရင်တွန်းကန်တဲ့သဘောမသိနိုင်ဒါကြောင့်မို့တွန်းကန်တဲ့သဘောလည်းမြင်အောင်ကြည့်ခိုင်းရအောင်ဒါဝါယောဒသဘောထောက်ထားတဲ့သဘော ခန္ဓာကိုယ်မမဖြစ်သွားတရားထိုင်နေဖြည်းဖြည်းနဲ့ခန္ဓာကိုယ်အသက်ကြီးလာရင်ကျန်းမာရေးမကောင်းလိုက်အောက်ကိုဒီရိုးရိုးကြတော့အောက်ကိုညွတ်ညွတ်ကြပြန်ပြန်မတ်ပေးရစိတ်ကအာနေသွားရင်စေစဝါယတတရားအာနေသွားတယ်ဘောလုံးကြီးများလေရော့သွားလို့အောက်ရော့ကြအလေးပြန်ထိုးရင်တင်းထားတယ်လို့အဲ့ဒီသဘောမျိုးပဲအဲတော့ရှုမှတ်ဓကမ္မတာရှုမှတ်ကနှစ်မျိုး ဝိသုဒ္ဓိမမှာပြောတယ်ပေါ့ဗျာခြေတော်ကနေကောင်းကောင်းကနေခြေတော်တစ်ကုံလုံးဖြတ်မှတ်တာတစ်မျိုးပေါ့မနေ့ကပြောခဲ့တဲ့ဉာဏ်ဒီဟုသောလက်နဲ့စမ်းသပ်ကြည့်သလိုဘုရားသဘောလေးသိမယ်အေးတဲ့သဘောလေးသိမယ်မာတဲ့သဘောလေးသိမယ်ကြမ်းတဲ့သဘောလေးသိမယ်ဒီသဘာဝလေးသိအောင်ရှုမှရဉာဏ်နဲ့ဉာဏ်ဒီဟုသောလက်နဲ့စမ်းသပ်ကြည့်သလိုဉာဏ်နဲ့မှထေရင်ရှားရှားတွေ့ပါအဲ့လိုရှုမှတ်တတ်ရအောင် တဏှာတဲ့ site ကြည့်မယ်ဆိုရင်တော့ဘုန်းကြီးတို့12မျိုးလုံးမတွေ့ပါဘူးတဏှာတဲ့ site ကြည့်မယ်1 byte တဏှာတဲ့ site ကြည့်မယ်ဥကောင်းတဏှာတဲ့ site ကြည့်မယ်ဆိုရင်တော့12မျိုးလုံးမတွေ့ဘူးမဟာရာတွေ့ရင်ပြောတာမတွေ့ပြောတာတွေ့ရင်မဟာရာမတွေ့ဘူးကျမ်းနာတွေ့ရင်ချောတာမတွေ့ဘူးချောတာတွေ့ရင်ကျမ်းနာမတွေ့ဘူးလေးတာတွေ့ရင်ပေါ်တာမတွေ့နိုင်ပေါ်တာတွေ့ရင်လေးတာမတွေ့နိုင်ဘူးဗျာပူတဲ့သဘောတွေ့ရင် အေးတဲ့သဘောမတွေ့နိုင်အေးတဲ့သဘောတွေ့ပူတဲ့သဘောမတွေ့နိုင်ဒီလိုဆန့်ကျင်ဘက်၄မျိုးဖြုတ်လိုက်ရင်ဓာတ်က12ပါးရှိတာကိုပရိဝိဒက6ပါးအဘောဓာတ်က2ပါးဒေဇောဓာတ်2ပါးဝါယောဓာတ်2ပါးအလို12ပါးအဲ့ဒီ12မျိုးတဲ့ကဆန့်ကျင်ဘက်၄မျိုးကိုဖယ်ထားလိုက်ရင်10မျိုးကျန်တယ်ဝမ်ပိုက်ပဲကြည့်ကြည့်ခေါင်းမတင်နေရတဲ့ site ကြည့်တယ်တင်နေရတဲ့ site ကြည့်အဲ့ဒီ10မျိုးတွေ့တယ် ဒါပေမဲ့လို့ရှုမှတ်တကအဲ့ဒါတွေဝေဖန်စရာတွေရှာစရာမလိုဘူးနော်ဟောဆရာတော်ကရှင်မျိုးတွေ့မယ်လို့ပြောတယ်ငါဘယ်နှမျိုးပဲတွေ့သေးတယ်ဒီလိုလိုက်ရှာနေတာလေရှာစရာမလိုဘူးအနည်းဆုံးဒီတဘာဝတစ်မျိုးလေးတဘာဝတစ်မျိုးလောက်မြင်လဲပြီးတာပြီးတော့လည်းမြင်နေတဲ့ဓာတ်သဘောတဘာဝဓာတ်ပထဝီဓာတ်ပဲဓာတ်တေဇောဓာတ်ပဲဒီလိုလဲခွဲခြားစရာမလိုဘူးကြည့်စေချင်ဒီတဘာဝတွေမြင်အောင်ကြည့်စေချင်တာလောက်ပဲနော်ကိုယ်ကသိထားဖို့ပဲ ကိုပူရာသိတယ်အေးရာသိမယ်အဲ့လိုမသိဘာဖြစ်လဲဆိုဘိုက်ကြီးကိုဘိုက်ပုံသဏ္ဍာန်ကြီးတွေ့မယ်ခြေတော်ကြီးခြေတော်ပုံသဏ္ဍာန်ကြီးတွေ့အဲ့ဒီကြတော့ငါသူတော်ယောက်ျားမိန်းမအစွဲမပြောက်ဘူးငါခြေတော်ငါ့ဥစားဆိုရင်အစွဲမပြောက်ဘူးအဓိကသိစေချင်တာပါလေဓာတ်တော်အော်ဘယ်ရာကြည့်ကြည့်ဓာတ်တော်ဓာတ်သဘောသဘောလွင်ဘာမှမရှိပါလားဒါမျိုးမြင်အောင်ကြည့်တာဓာတ်တော်သဘောကမြင်သွားရင်ငါသူကယောက်ျားမိန်းမပညာဆိုအလိုလိုပြောက်သွားတာပဲ ဓာတ်မြေအောင်မရှုရင်တော့ဟုတ်လားပညာမပြောက်ဘူးပေါ့ဗျာငါခြေတော့ငါပိုင်ငါကောင်းငါခြေငါလက်မပြောက်ဘူးဓာတ်တွေမြင်သွားရင်တော့ပရမမြင်တယ်ပရမမြင်တော့ခုနပညာတွေအလိုလိုပြောက်သွားတာပဲပညာအားကောင်းနေရင်ပရမမမြင်ဘူးပရမဆိုအရှိတရားပရမတွေအမြင်တန်းလာရင်ပညာကအလိုလိုပြောက်သွားတယ်ပညာပြောက်သွားဖို့အတွက်ပရမကိုရှုခိုင်းတာပဲ ဒီပရမတ္တတရားတွေမှာနေစာဒုက္ခအနတ္တရှုတာဝိပဿနာလို့ခေါ်တယ်ဒီမှာရှုမှတ်တဲ့နေ့ချို့ဆရာတော်ကြီးများကြတော့ခြေတော်ကနေကောင်းကောင်းကနေခြေတော်ဒီလိုရှုခိုင်းတယ်ချို့ဆရာတော်ကြီးများကြတော့ဝါယောတကိုအဓိကထားရှုခိုင်းတယ်ဝါယောတရှုတဲ့ပုဂ္ဂိုလ်များတရားမှတ်ထားဖို့ရကထင်ရှားတဲ့နေရာပေါ်ပါတယ်ခါဒီလေးရှင်းတော့တွန်းကန်တဲ့သဘောမပေါ်မယ်တခါဒီလေးထက်အောင်တွန်းကန်တဲ့သဘောပေါ်မယ် ဖြစ်နေတဲ့အတိုင်းလိုက်ကြည့်ရမယ်။ချိုးဟာရှင်းတော့တုံးကနဲ့သူကနဲ့ထဲအောင်တုံးကနာတို့တနေရာပြောင်းသွားတော့သူကတပြီးတော့ဝါရတလေပြောက်သွားပြီဗျာ။ဖောင်းပြီပြောက်သွားပြီဗျာနဲ့ဒီလိုလျှောက်တယ်။မပြောက်ပါဘူးရှိပါကိုကဟိုဝမ်ပိုက်ကြီးပဲကြည်နေတဲ့ကတခြားနေရာရောက်သွားပျောက်တယ်လို့ထင်တာခါတလေကျထင်ရှားတဲ့နေရာပေါ်တယ်ဝါယောတကဒီဂျာဘမထားဝရကဝါယောတဆိုတော့အကောင်းတဲ့နေရာထင်ရှားတဲ့နေရာပေါ်မှာပေါ်တဲ့အတိုင်းလိုက်ကြည့် ခေါင်းမှာငငယ်တော့ကမွေးသလိုပေါ့ငယ်လေးမှလည်းသွားတွေ့တတ်တယ်ခါလေးလေးလက်မှလည်းတွေ့တတ်တယ်ဒီခါလေးလေးရင်မမှလည်းသွားတွေ့တတ်တယ်အဲ့ရထက်နာမှလည်းတွေ့တတ်တယ်ပေါ့ဘယ်နေရာတွေ့တွေ့သူ့ပေါ်တဲ့သဘောတိုင်လိုက်မှပေါ့ခါလေးလေးဘိုက်မှာပေါ်တယ်ရှင်းတော့တွန်းကန်လိုက်ပေါ့ခါလေးဒေါင်းနှန်းတွန်းနေတယ်ခါလေးလဲပြီးတော့ဖြစ်နေတယ်ဒီခါလေးထောက်ဖြစ်နေတယ် ဒါတွေရှင်းတော့ဖြစ်တဲ့ကမြန်မြန်ဖဖဖဖနဲ့မြန်မြန်ဖြစ်လာတယ်ရှိတယ်အဲဒီမှာမှတ်ထားဝရကပုံမှန်တိုင်းသဘာဝတိုင်းဖြစ်နေစိတ်ကိုဝမ်းပိုက်တဲ့ထားကြည့်ပုံမှန်တိုင်းမဟုတ်ဘူးတိတ်မြန်နေတယ်တိတ်လဲနေတယ်အဲ့လိုမျိုးဆိုရင်တော့ကတ်မကြည့်နဲ့ကတ်ကြည့်မူတတ်တယ်အန်တတ်တယ်အန်နေတော်တော်ဆိုးတယ်အာလားဘုရင်တခါဒီနီးနဲ့အထုတ်တော့80 တစ်ခုနှစ်လောက်ကဖြစ်နေ81 80နှစ်လောက်မန္တလေးစိန်မန်းရိပ်သာမှာသွားတော့အဲ့လိုကြုံတယ်အဲ့ဒီလေရတာဖဖဖနဲ့ရှေ့နောက်မြန်းနေတယ်တခါလေးလဲနေတယ်အဲ့ဒါကိုသွားသွားကတ်ကြည့်ကတ်ကြည့်တော့အာနာပဲတပတ်လုံးလုံးအာနာစားလိုက်အာလိုက်စားလိုက်အာလိုက်နဲ့ခေါင်းလည်းမူးနေတာအဲ့လိုဖြစ်တယ်။ဘာဖြစ်လို့လဲဆိုတော့ကတ်ကြည့်လို့ မြန်တဲ့သဘောလို့လဲတဲ့သဘောကတ်ကြည်အန်တတ်တယ်အဲ့ဒီခါကျရင်ဘန်ကာကြီးလဲနေတာကိုတပည့်ကထိုင်ဆောင်ကြည့်သူလဲတဲ့နောက်လိုက်လဲနေတော့ကိုပါမူးတာဘန်ကာလဲနေတဲ့သဘောလေးသိနေအောင်လို့ဆိုလုံလောက်တာပဲသိမြန်နေတဲ့ဖဖနဲ့လှုပ်ရှင်မြန်နေတဲ့လေသဘာဝတွေကိုလည်းသိနေအောင်လုံလောက်တယ်ကတ်မလိုက်နဲ့သိမ်မွေးတာတို့ဘာလို့ကျတော့ကတ်ကြည့်ရတယ်သူကတော့ ဖြစ်နေတဲ့မူနေရာပေါ်မှာဖြစ်နေတဲ့ခြေနေမှာမူတည်ပြီးအပြောင်းလဲကျင့်ရတယ်နော်အသေးမှတ်ထားရအောင်တချို့ကြတော့ဘုန်းကြီးတို့ကလေမမြင်တော့အတွင်းနဲ့ကကြည့်တွင်းနဲ့ကကြည့်ဒီလိုခိုင်းမယ်ခုနမြန်နာတွေလေတာတွေသွားကကြည့်တော့မူးပြန်သူအခြေအနေပေါ်မှာမူတည်ပြီးတော့အခြေအနေရကြည့်ရကြည့်တာကကြည့်လို့မူးမူးနေခွာကြည့်ပေါ့ခွာကြည့်လို့ဒီ အာယုံကမထင်ရှားဘူးဆိုကတ်ကြည့်ရတိမ်မွေ့လာပြီနူးညံ့လာပြီဆိုဖြည်းဖြည်းနဲ့တမာရီအကောင်းလာရင်ဝါယောတကမှတ်ရင်လည်းတိမ်မွေ့သွားတာပဲဝမ်းပိုက်တယ်မှမှဘယ်နေရာမှမှတိမ်မွေ့သွားအဲ့လိုတိမ်မွေ့သွားရင်တော့ကတ်ကြည့်မှမြင်တယ်ကတ်မကြည့်မမြင်ဘူးအဲ့ဒါလေးပြောချင်တော့ဒါကတော့တက္ကမထရှုမှတ်တဲ့နည်းဒီလောက်ပဲပြောမယ်နော်ညနေကြလဲတက္ကတပြီးပြီးပြီးဆုံးဆုံးပြောကြတော့ ဒီနေ့အဓိကဘာပြောချင်လဲဆိုအနပညာအလောဘေးတရားဆိုစမခါစာပုံကိုယ်တွေကတော့ဘုန်းကြီးတို့လည်းဖြစ်တာပဲအချင်းငိုင်းမြည်တဲ့စိတ်ပဲဌိနာမိတာလို့ခေါ်တယ်ဒီနေ့ဌိနာမိတာလည်းလူတိုင်းကြုံရမယ်စမခါစာပုံကိုယ်တစ်ချိန်ချင်းကြုံလာမနက်ပိုင်းကြုံကြုံမယ်နေ့လယ်ပိုင်းကြုံကြုံမယ်ညနေပိုင်းကြုံကြုံမယ်အဲ့ဒီဌိနာမိတာအစဆုံးအဓိကကိုယ့်ရဲ့ ခက်ခဲဆုံးပြဿနာတစ်ခုပေါ့ဗျာဒီခက်ခဲကိုဘယ်သူကဖြည့်ရှင်းလို့ဘယ်သူကဖြည့်ရှင်းပြီးမြတ်စွာဘုရားဖြည့်ရှင်းပေးခဲ့တော့ရှင်မောဂလကိုရောမြတ်ကြီးရှင်မောဂလဆိုသောတာပန်ဖြစ်ပြီးမှအဲဌိနမိတာဖြစ်လို့ဘုရားဟောတာအဲ့ဒီအချိန်မှာမြတ်စွာဘုရားဘက်ကအတိုင်းတိုင်းပြည်တစ်ခု သူတုမာရဂိရမျိုးမျိုးအနုကဘေးတက္ကလမိဂရာုံတောအောင်မှာတရင်တောင်းတယ် ရှင်မမောကလန်ကတခြားတိုင်းပြည်တခုမကရအတိုင်းဆိုတာဗိမိတာရဇာတတတို့ရဲ့တိုင်းပြည်ပဲကံလဝါလပုဒ္ဒရွာလေးမှာသတင်းသုံးအဲ့ဒီမှာတရားအထုတ်ဘုန်းကြီးတို့လာလို့ပြောရင်တော့မနှစ်ကတော့မာတိ68 60 68ဆိုတော့ဘုရားပွင့်နာနဲ့ 129တောထွက်ထောက်ကစရာ6နှစ်ကျင့်ဒါတွေထပ်ပေါင်း35နှစ်လောက်မှဘုရားဖြစ်တယ်ဆိုတော့အဲ့ဒီနှစ်တွေထပ်ပေါင်းအဲ့တော့သူကဘုရားပထမမိဂရောင်မှာဓမ္မစကြာတရားဟောပြီးတော့မာဂရတိုင်းဘိမ္ပိတာရတို့နိုင်ငံရောက်တရားဟောဘိမ္ပိတာရအမှုရှိတဲ့မင်းနဲ့တကွလူတွေတော်တော်များများသောတာပန်ဖြစ်ပေါ့သူတို့ကနေ ဝါတော့အကြောင်းကြီးမှာဆောက်လို့လှူဒါန်းတယ်ဖိမိတရာမင်းအဲ့နောက်ပိုင်းဘုရားဟောဒီတရားလဲလဲဟောတယ်တရားလဲလဲဟောတဲ့အချိန်မှာရှင်မောဂလန်တို့ရောက်ရောက်ပြီးတော့သင်္ကန်းဝတ်တယ်ပေါ့ဗျာသောတာပန်ဖြစ်မာဂရတိုင်းမှာပဲအဲ့ဒီမှာမြတ်စွာဘုရားကပထမရှင်မမောဂလန်တို့သင်္ကန်းဝတ်ဆမှာတော့မာဂရတိုင်းဘုရုံအကြောင်းပေါ်မှာရှိပါတယ်နောက်တော့ တရားပြဖို့အတွက်တရားရောက်သွားပြန်ကြွသွားဘက်ကတန်ရောက်သွားကြွသွားအဲ့ချိန်မှာရှင်မောမောကလာလည်းဒီမကရာတိုင်းနဲ့ရွာလေးရွာငယ်လေးတူရွာမှာသွားပြီးတရားထုတ်နေညဘက်မှာအိမ်ငိုင်နေအိမ်ငိုင်နေတော့ဘုရားဝေးရမြင်တော်မူလို့တရားဟောတာပါမြင်ပြီးတော့ရှင်မမောကလာနာမြရှင်မမောကလာနာကိုဓာတ်ရရောက်လာပိန်ရင်နဲ့ကြွားတယ်ပေါ့ဗျာရှင်းတော့ကကျတော့ ဘုန်းကြီးတို့ခက်လို့မဟုတ်ဘူးဘုရားချိန်မြေးကြွလာပြီးတရားဟောတယ်ဆုံးမတယ်ဆိုကိုနားလေဘုရားကြွလာရင်လောလောကူသတင်းသုံးလို့ရအောင်ဒီရထိုင်လေးခင်းတာတယ်ကိုထိုင်တဲ့နေရာတတ်တမြင့်တဲ့နေရာလေးမှာဘုရားကြွဖို့အတွက်နေရာထိုင်လေးခင်းပြီးတယ်ခုဘုန်းကြီးတို့ဆုံးကကြွတယ်လို့ပေါ့နော်ဆုံးကကြွဖို့တန်ခါးကြီးသတင်းသုံးဖို့အတွက်ခင်းလေးခင်းပေးထားတယ်လို့အဲ့လိုပဲကိုကြီးညိုလေးစားတဲ့ဆရာတို့ဘာလို့ကြွလာအရန်တဲ့ထိုင်နေအောင်ခင်းပေးထားတာ မြတ်စွာဘုရားအဲ့ဒီရှင်မမဟုတ်လားခင့်ထားတဲ့နေရာလေးမှာထိုင်ပြီးတော့တရားဟောတာ။ဘာမေးလဲဆိုမောက္ကလန်တဲ့အိမ်ငိုက်နေသလားမှန်ပါဗျာတပြည့်ငိုက်နေပါဗျာ။အိမ်ငိုက်နေတဲ့အိတ်ချင်ငိုက်မှုအမှတ်တင်ကြောင်နှလုံးမသွင်းနဲ့အိတ်ချင်တဲ့စိတ်ကိုနှလုံးမသွင်းနဲ့ပြောတာ။အိတ်ချင်တဲ့စိတ်ကိုနှလုံးသွင်းရင်ဘာဖြစ်လဲဆိုအိတ်ချင်တဲ့စိတ်ကပို့ဖြစ်တော့ စိတ်ရှင်တဲ့စိတ်ကိုနှလုံးမသွင်းနဲ့ဒါပြောတော့ဗျာညာတော်အိတ်ရှင်တဲ့စိတ်ကိုနှလုံးသွင်းတော့အိတ်ရှင်နဲ့အိတ်ရှင်နဲ့မှလေပိုအိတ်ရှင်လေးဒါမျိုးဖြစ်တတ်တယ်နော်ဒါကြောင့်အိတ်ရှင်ငံမှုတဲ့အမတ်တင်ညာနှလုံးမသွင်းနဲ့ဒါပြောတယ်ညာတော်ပြင်ဒီဟာမမှတ်လို့တော့မမှတ်လို့ရမရဘူးလားဆိုရတယ်အိတ်ရှင်တဲ့စိတ်ကိုဘယ်တော့မှမှတ်တဲ့နည်းကိုပြောမယ်ဒါတော့နိဝရဏပပနဲ့ဆိုင်တယ် နိဝရဏမှာကျတော့ဒီအိတ်ချင်ခံမှုဌိနမိတာကိုနိဝရဏထဲမှာပါတယ်အဲ့ဒီနိဝရဏပယ်ပြောက်ကောင်ဘယ်လိုမှတ်မလဲဆိုဒီအိတ်ချင်ငံပြီးတဲ့စိတ်ကိုသိပြီးမှမှားတယ်မသိဘဲနဲ့အိတ်ချင်နဲ့အိတ်ချင်နဲ့အိတ်ချင်နဲ့မှတ်နေအိတ်ပြောက်သွားတတ်တယ်အိတ်ချင်ငံပြီးတဲ့စိတ်ကဘယ်ချိန်ဖြစ်လဲလို့မေးရင်ဘုန်းကြီးတို့အိတ်မပြောက်ခင်လေးမှဖြစ်တယ်အိပ်ပျော်သွားရင်ဘဝင်စိတ်ဖြစ်တယ်နော်ဒါမှတ်တာပြီးတော့အိယာနိုးစားချိန်လေးမှလည်းဖြစ်တယ်အဲ့ချိန်ခံပြီးတဲ့ဆရာနှစ်ချိန်ဖြစ်တယ် အိတ်ခန္ဒီအိတ်ပျော်ခန္ဒီလေးမှာဖြစ်တယ်အိယာနိုးစားခြင်းလေးမှာဖြစ်တယ်ဒီစိတ်ကိုမှတ်တော့မယ်ဆိုရင်သိပြီးမှမှသူ့ကိုသိအောင်လို့သိပြီးမှအိတ်ခြင်းနဲ့အိတ်ခြင်းနဲ့တင်းတင်းချင်းမှတယ်တင်းတင်းချင်းမှရင်သူကနိုင်သွားတယ်သူကနိုင်သွားရင်လည်းအိတ်ပျော်သွားတတ်တယ်အိတ်ပျော်သွားရင်တော့ဘဝင်စိတ်ပဲထိနာမိတာစိတ်မဟုတ်တော့အဲ့ဒီနေရာတော့သူနိုင်ကိုနိုင်ချတယ်စစ်တိုက်တယ်လို့ပဲနော်ကိလေသာစစ်တယ်တိုက်တယ်လို့ခေါ်တယ် ဟိုကတော့ရန်သူစစ်တွေပေါ့ဒါတော့ကိလေသာရန်သူတွေကိုတိုက်တာပဲသူကနိုင်သွားရင်ကိုယ်အိပ်ပျော်သွားတာပဲကိုယ်ကနိုင်သွားသူအချင်းနဲ့စကားပျောက်သွားတာပဲအဲ့တော့ကိုယ်နိုင်အောင်တိုက်မလားအရှုံးပေးမလားအရှုံးပေးတာကောင်းပါလေဆိုအိပ်တော့အဲ့လိုသိပြီးမှမှတ်ပါလို့ဒါလေးပြောချင်တော့ပေါ့နောက်ဝီရိယဝီရိယနဲ့တိုက်လို့လည်းရအဲ့ဒီမှာအရှုံးမပေးအောင်ဝီရိယတင်ပေးရတယ် ဝီရိယဆိုရင်လည်းဝီရိယအားကောင်းတဲ့ပုဂ္ဂိုလ်ဆိုရင်အိတ်ချင်တဲ့စိတ်ကမပေါ်ဘူးဝီရိယအားနည်းနေတဲ့ပုဂ္ဂိုလ်ဆိုအိတ်ချင်တဲ့စိတ်ကနိုင်သွားတာအကြောင်းပဲလို့တိုက်တဲ့ခါမှာဝီရိယလက်နဲ့အသုံးပြုမယ်တင်းတင်းချင်းချင်းကိုအားလို့တယ်စိတ်အားလို့တယ်မေရိယတုတ်တံဖွင့်မှာအဲ့ဒါလေးမိတ်ထားတယ်ကိုကကိုကထက်စိတ်အားထက်အငါမနိုင်အောင်လုပ်မယ်မရရအောင်လုပ်မယ် ဝိရိယနောက်ဝိရိယတစ်မျိုးပါလေဆွဲမြောင်းလောက်ဒီလုပ်ငန်းတစ်ခုဆွဲဆွဲမြဲမြဲလုပ်မှအောင်မြင်တယ်ဟာလှုပ်လိုက်မလှုပ်လိုက်ကျင့်လိုက်မကျင့်လိုက်မရပါဘူးဗျာဘုန်းကြီးတို့ဘုန်းကြီးတွေလည်းဒီတိုင်းပါအမြဲမြဲပြကျင့်တာတော့မရဆွဲဆွဲမြဲမလုပ်ဘဲနဲ့တခါတလေမှကျင့်လို့ရတော့ဘာမှမတူဘာအတိတရားမှရမှာမဟုတ်အဲ့ဒါမှလည်းနော်ဆွဲဆွဲမြဲမြဲလုပ်ရမယ်နောက်ဝိရိယတကူနောက်ဝိရိယတကူကတရားကိုမရမချင်းလုပ်ရမယ် မအောင်မဖြစ်လို့ရမယ်လက်မြောက်မပေးအောင်အရှုံးမပေးအောင်အဲ့ဒီဟူရီယာသုံးချက်နဲ့ညီအောင်တိုက်ရင်သူနိုင်တယ်ဒါကတော့တိုင်နီးပေါ့ဒါနေဝနာမှတ်နီးပဲတချို့ကနေနေစဉ်ကာလနေစဉ်ကာလမှတ်တယ်ဒါပဲအလုံးလုံးတယ်တင်းတင်းချင်းလုံးမယ်နော်ကိုဆွာညံဆွာကိုအားရှိရမယ်ညံစိတ်အားရှိရမယ် ပြီးတဲ့အခါဆွဲဆွဲမြဲမြဲလုပ်ရမယ်မရမချင်းနောက်မဆုတ်တန်လုပ်ရမယ်ဒါဆိုနိုင်တယ်ထပ်ပြောပါဦးမယ်ခုနေ့ကလည်းပြောခဲ့ပြီးသားအဲ့ချင်းဖရာရနာများလည်းမိတ်ဟုလားဆိုအိတ်ထားပါပဲဖရာရနာများအိတ်ထားတော့ခန္ဓာကိုယ်ပင်မလို့အိတ်ထားအိတ်ချင်းအိတ်ချင်းရဲ့အကြောင်းကနှစ်မျိုးရှိတယ်ဌိနမိတာကြောင့်အိတ်ထားရှိတယ်ခန္ဓာကိုယ်ပင်မလို့အိတ်ထားရှိတယ်ဖရာရနာများကြခန္ဓာကိုယ်ပင်မလို့အိတ်ထားဌိနမိတာသူကမဖြစ်တော့ပယ်သွားပြီ ဘုန်းကြီးတို့တွေကြတော့ခန္ဓာကိုယ်ပင်မလို့လည်းအိတ်တယ်ဌိနမိတာကြောင့်လည်းအိတ်တယ်ဒီလိုမှတ်ထားအဌိနမိတာကြောင့်ဌိနမိတာပဲဖြောင်းပြီးခုနှစ်မျိုးပါဠိတော်ရမှာဆရာတော်ဆောင်းပုံနဲ့မှတ်ထားမယ်။တင်ညာပြောင်းပွေစာကြံတွေရွှေရည်နာဆွဲရာတင်ညာပြောင်းပွေစာကြံတွေရွှေရည်နာဆွဲရာ တင်ညာပြောင်းပြီးဆိုတာတော့ကိုရှုမှတ်နေကြကမ္မထံပေါ့ဗျာအာနာပါနမှတ်နေတယ်အာနာပါနမှတ်နေတယ်ဆိုအာနာပါနမှတ်နေငိုက်တာပေါ့အဲ့ဒီမှတ်တင်ညာကိုပြောင်းခိုင်းတာအတုဝမှတ်နေတယ်အတုဝမှတ်နေငိုက်နေတော့ဝါယောဒမှတ်နေတယ်ဝါယောဒမှတ်နေငိုက်နေတယ်အဲ့ဒီမှတ်တင်ညာမမှတ်နဲ့အဲ့ဒီမှတ်တင်ညာမှတ်နေလို့ဘုန်းကြီးတို့အိတ်ချင်ငံငိုက်မျိုးကဖြစ်တော့ တခြားကမ္မထာပြောင်းမှတ်လိုက်အဲ့ဒါမျိုးပြောတယ်ပညာပြောင်းပြီးဆိုတာထကရာအဲ့လိုဖွင့်ထားတယ်ကိုကနေစာပညာမမြဲတဲ့ယုံနာနေရအနေစာပညာမှတ်နေဆိုမမှတ်နဲ့ပြောင်းပြလိုက်ဒုက္ခပြောင်းပြလို့ရတယ်ဒုက္ခဝေဒနာဒုက္ခဝေဒနာမှတ်နေတယ်အိမ်ငိုက်လာတယ်မမှတ်နဲ့ဥပေက္ခဝေဒနာမှတ်နေတယ်အိမ်ငိုက်လာမမှတ်နဲ့စိတ်ကလေးမှတ်နေတယ်မမှတ်နဲ့ပြောင်းပြလိုက်ဒါပြောတယ်ပညာပြောင်းပြီးစာကြံတွေး တို့ကတနည်းချင်းပြောတာပါအဲ့လိုအိမ်ငိုက်နေမောက်ကလန်အိမ်ငိုက်နေမှမှဗျာငိုက်နေပါဗျာအိမ်ငိုက်နေရင်ဒီလက်ရှိမှတ်နေတဲ့အမှတ်တင်ညာပေါ့အချင်းငံမျိုးမျိုးဖြစ်နေတဲ့အာနာပါနာမှတ်နေတယ်အတုပါမှတ်နေတယ်အဲ့ဒီမှတ်နေတဲ့အမှတ်တင်ညာကိုနှလုံးမသွင်းနဲ့တဲ့အဲ့ဒါရလိုက်ရပြီးတခြားတွေကိုအာယုံပြုမှတ်ခိုင်းတာပါ အဲ့ဒီလူအဲ့ဒီနီးနဲ့လည်းအချိန်ခံမိမှုကပျောက်သွားနိုင်တယ်။တင်ညာပြောင်းပြီးစာကြံတွေအဲ့လိုမှမပျောက်သေးဘူးဆိုရင်ကိုယ်ပရိယတ်ဒီစာပေတွေသင်ယူထားတယ်နာယူထားတယ်အဲ့ဒါတွေကိုစိတ်ဖြင့်ဆင်ញံနှလုံးသွင်းရတယ်။ဒါမို့ဘုရားစာတရားစာကိုဆင်ញံနှလုံးသွင်းမယ်။ဥပမာမေတ္တာပို့တယ်ဆိုပါတော့ကြောက်တာမကြောက်တာနေရများစွာတတ္တဝါချမ်းသာကိုစိတ်မြဲပါစေ။ ဥပယံပိကိစေဝိငြိကြပါစေကြောက်တတ်တဲ့ပုဂ္ဂိုလ်ကဘယ်ပုဂ္ဂိုလ်တွေလဲမကြောက်တတ်တဲ့ပုဂ္ဂိုလ်ကဘယ်ပုဂ္ဂိုလ်တွေလဲဒီလိုစဉ်းကျင်စဉ်းစားရတယ်ညပြန်စဉ်းစားကြည့်လိုက်လေအိတ်မပြောတဲ့ညတွေအတွေးတွေဝင်နေတာတွေးခိုင်းတာပဲစဉ်းစားခိုင်းတာပဲစဉ်းစားနေလဲအချိန်ခံမိမှုတော့မပေါ်ဘူးနော်ညငါအဲ့လိုမရပါဘူးတောင်တွေးမြောက်တွေးနေဒီလိုပြောတတ်တယ်အိတ်မပြောလေတွေးလေတွေးလေအိတ်မပြောလေအိတ်မပြောလေစဉ်းစားလေစဉ်းစားလေအိတ်မပြော ဒီအဲ့ဒီနီကိုလွတ်ခိုင်းတာပဲဒီကတော့ကောင်းတဲ့ဘက်ကိုစဉ်းစားခိုင်းတာပေါ့နော်ဘုရားတရားတွေနဲ့ပတ်သက်စဉ်းစားခိုင်းတာဩကြောက်တတ်တဲ့ပုဂ္ဂိုလ်ဆိုအနာဂမ်မရောက်မချင်းကြောက်တယ်ပုရုဇဉ်သောတာပန်သရဂံဒီပုဂ္ဂိုလ်ကကြောက်တတ်တယ်အနာဂမ်ရောက်မှဒေါသစိတ်တရားကုံသွားကြောက်စိတ်ကမဖြစ်တော့ကြောက်စိတ်မဖြစ်တဲ့ပုဂ္ဂိုလ်များအနာဂမ်ယန္တာဖရာနှမျိုးပစ္စည်းကဗုဒ္ဓသမ္မာသမ္ဗုဒ္ဓ ဖြစ်စေကဗုဒ္ဓဆိုသစ္စာလေးပါးတရားကိုယ်တိုင်သိတယ်သူများသိအောင်မဟုတ်နိုင်ဘုန်းကြီးတို့ကိုယ်ဝယ်အနေနဲ့တာမန်တာဗုဒ္ဓဗုဒ္ဓခေါရမကျတော့သစ္စာလေးပါးကိုယ်တိုင်လည်းသိတယ်သူများသိအောင်လည်းဟောနိုင်တယ်အဲ့ဒီလိုရထားတဲ့ဘုရားစာတရားစာတွေကိုစိတ်နဲ့ဆင်ញံနှလုံးသွင်းလို့ရှင်လည်းပဲအချင်းငံမှုတွေပျောက်သွားလိမ့်မယ်အဲ့လိုဆင်ញံနှလုံးသွင်းလို့မှမပျောက်ဘူးဆိုရင်ဘုရားနောက်တနည်းပေးပါပညာပြောင်းပြီးစာကြံတွေးနော် ယူရေးနွားဆွေရရစားတဲ့ဖျားစားတရားစားလေးတွေကိုစုပေါင်းထိုင်နေတဲ့ခါကျဒါအတန်ကြဲကြဲထွက်ပြီးရွတ်လို့မရကိုယ်အတန်ကို ကြောင်းပြန်ရွတ်ရတယ်ဖျားရှိခိုးတာပါပဲဖျားကုံတော်တွေကိုရွတ်ဆိုပူဇော်မယ်တရားကုံတော်ရွတ်ဆိုပူဇော်မယ်ဓမ္မစကြာတုတ်တို့ပဋ္ဌာန်းတို့ကိုယ်နာကိုအတန်ကြောင်းရွတ်ရအတန်ကြပြီးရွတ်နေလေဒီအချင်းနဲ့စိတ်ကပျောက်သွားပါလိမ့်မယ် အဲ့ဒီနီးနဲ့လည်းကျင့်သုံးခိုင်းတယ်တင်ညာပြောင်းပြီးစာကြံတွေးရွှေရည်နာဆွေရတကယ်လို့ရွတ်တာရထားတဲ့ဘုရားစာလေးတွေရုပ်ဖတ်ပူဇော်လို့ကိုနာကိုကြောင်းရုပ်ဖတ်ပူဇော်လို့ဒါကမပြောက်ဘူးဆိုရင်လည်းမြတ်စွာဘုရားနောက်တနည်းပေးတယ်ကိုနေရွက်ကိုဆွဲတယ်နော်ခရီးသွားတဲ့ကအိတ်ချင်လာကားဆက်မမောင်းရအောင်ကားမောင်းတယ်နေရွက်တွေဆွဲခန္ဓာကိုယ်ဒီလိုပုတ်တက်ခိုင်းပုတ်တက်အိတ်ချင်ငါမျိုးတွေပြောက် ကိုကရှင်မောင်မောကလထိုင်ရင်းနဲ့အိပ်ပျော်နေတော့အိပ်ပျော်နေတဲ့အတွက်ဒီတရားဟောတာအဲ့ဒီကိုနှစ်ဖက်ကိုနားနှစ်ဖက်ကိုဆွဲခန္ဓာကိုယ်လည်းဖမ်းမှန်ပုတ္တပုတ္တလုံးမှာဒီအချင်းခံပြီးပြီးပျောက်သွားပြီဆိုတော့ငကုတ်ကမထမ်းပြန်သွားပေါ့မပျောက်သေးဘူးဆိုနောက်တစ်မျိုးပေးပြန်တယ်။ဘာလို့လဲဆိုမျက်နာတက်ခိုင်းတာရေပြင်းမျက်စိကိုပုတ်ဆိုခီးသွားတယ်ကားမောင်းနဲ့ငိုက်လာတယ်မျက်နာတက်မျက်နာတက်ပြီးတော့ညဆိုရင်တော့ ရမျက်နှာတွေရှောက်ကြည့်ရအောင်ခြေတားတွေလက်ခက်တွေရှောက်ကြည့်အချိန်ကမိမှုတွေပျောက်သွားအောင်လုပ်ပျောက်သွားမှာလောကအနေနဲ့ဆိုကားမောင်းမယ်ကားဆက်မောင်းပေါ့တရားထုတ်နေတဲ့ပုဂ္ဂိုလ်မျက်နှာသိပြီးတရားဆက်အထုတ်ဒါမျိုးပြောတယ်မျက်နှာသိလို့မှမျက်နှာသိအရာမျက်နှာရှောက်ကြည့်လို့မှဒီအချင်းနဲ့စိတ်ကမပြောက်ဘူးဆိုရင်အလင်းရောင်နှလုံးသွင်းပြီးဒါတော့ ဝိပဿနာထုတ်လိုက်ရင်ဝိပဿနာလင်းအောင်နေပေါ့ဗျာဇာအထုတ်ဇာနေကိုလင်းအောင်နှလုံးသွင်းပေးပေါ့ဒါကတော့ဇာရတဲ့ပုံကောများဝိပဿနာထုတ်လင်းအောင်တွေ့တဲ့ပုံကောအဲ့ဒီလိုမှမဟုတ်ဘူးねတကယ်လင်းနေတဲ့မီးလင်းရောင်နေညပိုင်းမှာမီးတွေထွန်းတာမယ်ဆိုရင်အဲ့ဒီဆူရှားတဲ့လင်းရောင်တွေကြည်ပင်နဲ့မျက်စိကကျဲသွားအချင်းနဲ့စိတ်ပြောက်တယ်နောက်တစ်ခုကကျတော့ဘုန်းကြီးတို့ဒါညမှတ်နေလို့မိုက်မှောင်းနေလို့အိတ်ချင်တာ ညဆိုရင်နေလို့သဘောထားလိုက်ပါလေနေလို့သဘောထားရှုပါဟောလင်းနေတာပဲမိုက်မောင်နေမို့လင်းနေတဲ့သဘောလေးအာယုံပြုတ်လိုက်လေစိတ်ကရှုမှလို့ကောင်းတယ်ခါကျတော့နေညကျတော့နေအခါလို့ပေါ့နေနေကျတော့လေဟုတ်လားမောင်းနေတဲ့ထင်းညနေကတားလင်းလုံးလို့တချို့ကြလဲတမျိုးဖြစ်တတ်တယ်အဲလင်းညလို့သဘောထားလိုက်ပါ ဒါကြောင့်ဘုန်းကြီးတို့တောတဲ့တောင်တွေတို့သင်္ချိုင်းတွေတို့ကြောက်စိတ်ဝင်လာရင်အဲ့လိုဆင်ញင်တယ်လို့ဒါလည်းမှတ်တာကြောက်စိတ်ဝင်လာရင်တောတဲ့တောင်တွေအထုတ်တယ်သင်္ချိုင်းတွေသွားအထုတ်တယ်ညလိုညကိုနေလိုသဘောထားလိုက်ရတယ်အဲ့ဒါဆိုကြောက်စိတ်ကပြေရော့သွားတယ်ဒီနေရာကိုယူပြောကြတယ်ပေါ့ဘုန်းကြီးတို့တွေဒါမှတ်ထားမယ်ပြီးအောင်ပြောမယ်နော်တခုပဲကြံတော့တယ်အဲ့ဒီလင်းရောင်နှလုံးသွင်းလို့မှအစ်ရှင်တဲ့စိတ်ကမပြောက်ဘူးဆိုရင်တဲ့ ဈေးညာလျှောက်လိုက်ပါဈေးညာလျှောက်တဲ့အခါကျစိတ်ကိုပြင်မထွက်စေနဲ့ဟိုဟိုတနေ့ကဈေးညာလျှောက်တဲ့အခါဒီဟာတွေကင်ပြောတယ်စိတ်ကိုပြင်မထွက်ဈေးညာလျှောက်တဲ့အခါဈေးအပြင်မထွက်အောင်မထွက်အောင်ကပ်မှာပြီးတော့အိန္ဒိတွေကိုငြိမ်ငြိမ်သက်သက်ထားနော်အတွင်းမှာတည်တဲ့အိန္ဒိဆိုအိန္ဒိငြိမ်ငြိမ်သက်သက်ထားဖို့ဟိုမြင်သမျှအုံးတွေကြည့်ပြီးမှတ်တာလို့ကြားသမျှအုံးတွေနားထောင်ပြီးမှတ်တာလို့ဘယ်တော့မှတမာရီမရအောင်အိန္ဒိတွေငြိမ်သက်အောင် တတိနဲ့ထိန်ထားတယ်အဲ့လိုထိန်ပြီးရှောက်ရအောင်အဲ့လိုထိန်ပြီးမှတ်ပါဈဉ္ညာရှောက်လို့မှအိတ်ချင်နေနော်အိတ်ချင်နေစေမပြောင်းရင်နော်အိတ်ခိုင်းတာပဲအိတ်တက်ကအိတ်တက်နီးစနစ်ပါမြတ်စွာဘုရားပြောသွားတယ်ညာဘက်ဆောင်းအိတ်တက်ဘယ်ဘက်ခြေတော်ပေါ်မှာညာဘက်ခြေတော်ဘယ်ဘက်ခြေတော်ခါကွေးကွေးလေးတင်းတင်ပြီးတတိနဲ့ညာနဲ့ငါဘယ်ချိန်ထမယ်ဆိုဥထာဏတင်ညာရှိရရှိတော့ကဘယ်နာရီရှိမှာလဲ မျိုးမျိုးတော်နေတုံတုံနေချက်ပေးမောင်းနေခောက်တာရှိတော့ဒိုင်နာယီနေနဲ့ခောက်တာဘိုလ်စီတီတာတို့ဒါမျိုးတွေပေါ့ဒီခက်မှာတော့နှိုးဆက်ချိုင်းလည်းကြာမချိုင်းလည်းငါ9နာရီထားမယ်ငါ9နာရီထားမယ်9နာရီထားမယ်9နာရီထားမယ်ဒီလိုဥထာဏတင်ညာလောက်ပြီးမှအိတ်လိုက်မနေ့ကနိုးပါတယ်ခါရီ9နာရီမထိုးခင်နိုးတယ်တခါကြ9နာရီအတိအကျနိုးတယ်အဲ့ဒီမှာဘုန်းကြီးတို့ပြဿနာရှိတာက 9နိုင်မထိုးခင်နိုးလိုက်ဟို9နိုင်မထိုးသေးပါဘူးနိုးရပြန်ပိတ်ပြီးအိတ်လိုက်တာမနေ့ကျမနိုးအဲ့လိုမျိုးဖြစ်တယ်နိုးလိုက်ထားတယ်နော်အဲ့မှာမြတ်စွာဘုရားဆက်မိတ်နဲ့ကောင်းတယ်နိုးလိုက်ရင်လည်းအိယာထားတယ်ဟိုဘက်လက်အိတ်လက်ဒီဘက်လက်အိတ်လက်မြန်အိတ်တာမျိုးမလုပ်ရဘူးလေအဲ့လိုမျိုးပြောတာနိုးပြီးတော့မှတ်ပြီးတော့ဗျာနော်ဒီနေ့ဒီလောက်နဲ့ထားမယ်နော်ဒီနေ့ဟောပြောဆွဆုံးပါတဲ့တရားတော်များကိုကြားနာတဲ့အတိုင်းလိုက်နိုင်ကျင့်ကြအထောက်နိုင်ကြသဖြင့် မဲ့ညာဖုန်ညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုံကုန်များဖြစ်ကြပါစေ။ခြေတန်းလူတဲ့အိတ်တော်မဲဆိုတော့ဆုတောင်းမယ်နော်လိုက်ဆိုလိုက်ဣဒံမေပုံညာဣဒံမေပုံညာနိဗ္ဗာန်နာတာနိဗ္ဗာန်နာတာပစ္စယောပစ္စယောဟောတုဟောတုဣဒံမေပုံညာဣဒံမေပုံညာ သဗ္ဗတတ္တနံသဗ္ဗတတ္တနံအာစီမပါစီမသဗ္ဗေတတ္တသဗ္ဗေတတ္တဒုခိတာဒုခိတာဝန္တုဝန္တုညာတယောညာတယောကုသိုလ်ကုသိုလ်အမြာအမြာအမြာယူရောယူရောမူကြပါအကုန်လုံး သာဓုသာဓုသာဓုကုသိုလ်အမြတ်အမြတ်အမြတ်ရည်တော်မူကြပါကုန်လုံးသာဓုသာဓုသာဓုကုသိုလ်အမြတ်အမြတ်အမြတ်ရည်တော်မူကြပါကုန်လုံး သာဓုသာဓုသာဓုအဲခြေတန်းလူတွေအကြောင်းပြီးတော့နောက်တန်းလူရဲ့ဈေးကြောင့်ရှောင်မှမယ်ပြိပတ်စစ်စားမယ်